ဒီနေ့1368ခုနှစ်တဘိုးတွဲလာပြီနေ့တဘိုးတွဲလာပြီနေ့နေ့လေ3နာရီနဲ့မိနစ်40အချိန်မှတရားပွဲစတယ်အဲရွတ်တာဖတ်တာလည်းပဲအကြာသားပဲ3နာရီ40 အရင်တရားပွဲတွေတုန်းကဘာပြောပဲလဲမသိဘူးသီလအဲသီလအဲသီလမှာနည်းနည်းလေးအာကင်ခေယတုတ်ဆိုတဲ့ဒေသနာတော်မှာ မြတ်စွာဘုရားကသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဘာမဆိုအလိုရှိရာကိုပြည့်စုံစေနိုင်တယ်တဲ့အာကင်ခေယလုံးမမိတ်တက္ကသိုလ်ဓမ္မသဘင်သီလကံနောက်ဆုံးပိုင်းမှာအဲ့ဒီဒေသနာတော်လေးထည့်ထားတယ်အဲသီလပြည့်စုံစင်ကြယ်ရင်တဲ့ စင်ကြယ်တဲ့ပုဂ္ဂိုလ်ဟာလိုရာကိုပြည့်စုံစေနိုင်တယ်တဲ့လိုရာကိုတောင်းတာတောင်းတာတဲ့အတိုင်းမိမိရအောင်ကြိုးစားတယ်ဆိုလို့ရှိရင်ပြည့်စုံတယ်သီလမစင်ကြယ်ရင်တော့ပြည့်စုံခြင်းမှပြည့်စုံမယ်ရှေးကံကအင်မတန်ကံကောင်းထောက်မှခဲ့လို့ရှိရင်တော့သီလမစင်ကြယ်ရင်လည်း အထိုက်လျောက်ပဲပြည့်စုံမယ်အပြည့်ဝမပြည့်စုံဘူးရှေးကံကလည်းပဲကုသိုလ်ကံတွေပဲများများလုပ်ခဲ့လို့စင်ကြယ်ခဲ့အခုမှလည်းပဲသီလကို စင်ကြယ်အောင်စောင့်ထိန်းနေဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့လိုချင်တာကိုလိုချင်တဲ့အတိုင်းရအောင်လုပ်ရအခက်အခဲမရှိပဲပြည့်စုံတယ်ဒါကြောင့်မလို့ သီလေသွေဝပရိပူရကာရီဟောတိသီလေသွေဝသီလတို့၌သာလဲပရိပူရကာရီအပြည့်အစုံပြည့်စုံစင်ကြယ်အောင်ဆောင်ထိန်သည်ဟောတိဖြစ်၏အဲ့လိုလုပ်ရတယ်တကယ်လဲဟုတ်တယ်သီလစင်ကြယ်တာအမတန်ကုသကအကျိုးပေးတယ်အကုသကနေရှောင်လွှဲတယ် တကယ်စင်ကြယ်တော့သီလဆိုတာကိုယ်နဲ့နှုတ်ပဲကိုယ်ကအပြစ်မကင်းတာမလုပ်နှုတ်ကအပြစ်မကင်းတာမပြောဒါသီလပဲအဲဒါလို့ကိုယ်နှုတ်ကကောင်းတာတွေပဲလုပ်ကောင်းတာတွေပဲပြောပြီဆိုလို့ရှိရင်တော့အဲ့ဒီကောင်းကျိုးချမ်းသာရတာတော့မုတ်ချသေးကြတာပေါ့အဲ့လိုလှုပ်တိုင်းဟာအပြစ်ကင်းတဲ့အလုပ်ပဲလှုပ်တယ်ပြောတိုင်းဟာအပြစ်ကင်းတဲ့အပြောပဲ ပြောတယ်ဆိုရင်အဲ့ဒါသီလစင်ကြယ်တယ်ကိုကျင့်တရားကောင်းတယ်လို့ခေါ်တော့ဒီနေ့တော့တမာရိတမာရိကသိပြောမနေပါဘူးအဲသုံးခုလုံးနောက်ရောပြောတမာရိကသုံးမျိုးရှိတယ်ဥပ္ပစာရတမာရိအပ္ပနာတမာရိခဏိကတမာရိလို့ တမာရီဆိုတာဟိုအာယုန်ဒီအာယုန်စိတ်ပြန့်လွင့်ပြေးသွားမနေပဲနဲ့မိမိစူးစိုက်ရှုရအာယုန်ပေါ်မှာပဲစိတ်ဟာစုစည်းစူးစိုက်တည်ငြိမ်နေတာကိုတမာရီလို့ခေါ်တော့ပြန်ကျဲနေရင်ဥဒိစ္စစုစည်းမိရင်တမာရီပေါ့ချမ်းပြီးတော့ပေါ့ချမ်းပြီးတော့ အလေအလွင့်ဖြစ်နေရင်ဥဒိစ္စစူးစူးဆိုင်ဆိုင်အာယုံမောတည်နေရင်သမာဓိဒါကြောင့်သမာဓိဆိုတာတအာယုံတဲ့၌စူးစီးစူးဆိုင်တည်ငြိမ်နေမှုဘယ်သူလဲစိတ်တအာယုံနဲ့၌စိတ်စူးစီးစူးဆိုင်တည်ငြိမ်နေတာသမာဓိသူက၃မျိုး ဥပ္ပစာရသမာဓိအပနာသမာဓိခဏိကသမာဓိသို့တော်လည်းပဲသာမန်သမာဓိကိုတော့အဲ့ဒီသမာဓိတည်းမထည့်ပဲဘူးသာမန်သမာဓိပါထည့်ရင်တော့၄မျိုးပေါ့လေသာမန်သမာဓိဆိုတာဥပါစာရသမာဓိလောက်လဲအာမကောင်းအပနာသမာဓိလောက်လဲအာမကောင်း သို့တော်လည်းပဲအရှုခံအာယုံတော့အထိုက်လျောက်တည်ငြိမ်နေတယ်သမထကမ္မထာအထောက်ရမှာပေါ့အထိုက်လျောက်တည်ငြိမ်နေတယ်အဲ့ဒါကြတာသာမန်သမာဓိပဲအဲသူတဲ့အားကောင်းပြီဆိုရင်ဥပ္ပစာရသမာဓိလို့နာမည်တတ်တယ်သူတဲ့ကောင်းအားကောင်းပြီဆိုရင် အပ္ပနာသမာဓိလို့နာမည်တတ်တယ် အပ္ပနာသမာဓိနဲ့ဇံသမာဓိအတူတူပဲအပ္ပနာဆိုတာစာကတော့သက်ဝင်နေတယ်လို့အာယုန်၌သက်ဝင်နေတဲ့သမာဓိလို့ဒီလိုဆိုတယ်အယတ်စကားနဲ့ဆိုလို့ရှိရင်တော့အာယုံပေါ်စူးစိုက်မြုပ်ဝင်နေတဲ့တမာတိအဲ့ဒါကို အပနာခေါ်တယ်ဒါအာယုံထဲမှာပဲ စူးစိုက်တည်နေပြီးအဲ့ဒီအာယုံထဲမှာပဲစိတ်ကစိုက်မြုပ်ဝင်နေသလိုဖြစ်တာအဲ့ဒါကိုသက်ဝင်တယ်လို့ခေါ်တယ်အဲ့ဒါအပ္ပနာသမာဓိအဲ့ဒီသမာဓိကိုပဲဇန်သမာဓိလို့ခေါ်တယ်ဇန်ဆိုတာကဇာယတိဥပနိစ္စယတိတိဇာနာဇာယတိဥပနိစ္စယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇံမီ၏ အာယုံမကရဲ့ရှုရသောကြောင့်ဆိုသဖြင့်ရှုရာအာယုံပေါ်မှာစိုက်ပြီးတည်နေတဲ့စိတ်ကိုဇန်စိတ်အဲ့ဒီတမာရီကိုဇန်တမာရီခေါ်တော့အပနာတမာရီနဲ့အတူတူအဓိပ္ပာယ်အတူတူပဲနှမျိုးခေါ်တာတခါတည်းကအပနာတမာရီသုံးတယ်တခါတည်းကဇန်တမာရီသုံးတယ် gain လိုက်ဆိုအာယုံအများ စိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်သမာဓိအာယုံအမြာစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်သမာဓိ So. နာဥပ္ပစာခဏိကာသုံးပြာသမာဓိအပ္ပနာဥပ္ပစာခဏိကာသုံးပြာသမာဓိ ပြထဲမှာအပ္ပနာသမာဓိကိုဘာလို့လဲခေါ်သေးလဲအဲ့ဒီသမာဓိအနုအယင်လိုက်ပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်လို့ခွဲလိုက်တယ်မြုပ်ဝင်တာနည်းသေးတယ်ကတ်ရှုတာနည်းသေးတယ်ဆိုရင် ပထမဇန်ပိုးပြီးမြဲအောင်စိုက်ရှုပြီဆိုရင်ဒုတိယဇန်အဲ့ဒီတဲ့ပိုးပြီးတော့စိုက်မြုပ်နေပြီဆိုရင်တတိယဇန် အဲဒါလို့သူရဲ့ဇံရဲ့ဟိုတမာရီရဲ့အာကောင်းအာနဲ့လိုက်ပြီးတော့၄စင်၅စင်အဲ့လိုခွဲထားတာရှိတယ်ဒါတွေကတော့သိသိဖို့မလိုသေးပါဘူးအဲ့ဒီကအပ္ပနာကိုဇံလို့ခေါ်တော့အပ္ပနာဆိုတာဘာအဓိပ္ပာယ်ရှိလဲ အာယုန်တစ်ခုတည်း၌စူးစိုက်မြုပ်ဝင်နေခြင်းဟုတ်လားအာယုန်တစ်ခုတည်း၌စူးစိုက်မြုပ်ဝင်နေခြင်းအင်္ဂလိပ်ကတော့အဲ့ဒါကို absorption လို့ဘာသာပြန်တယ် absorption absorb ဆိုတာလည်းပဲမြုပ်ဝင်နေတာတစ်ခုတည်းမှာစိုက်မြုပ်ဝင်နေတာကို absorb ဒါကြောင့် absorption လို့ပတ်သက်ပြန်တယ်နောက်ဇံဆိုတာကတော့စူးစိုက်တမှုကာယွေရှုဇံဟုခေါ်လေသည်တဲ့ဒါအာယုန်ထဲမှာပဲစူးစိုက်ပြီးကပ်ရှုတည်နေတဲ့စိတ်ကိုဇံလို့ခေါ်တယ်ဂိုင်းလိုက်စို့အာယုန်တဲ့တွင်အာယုန်တဲ့တွင်စူးစိုက်မြုပ်ဝင်စ စိတ်အစဉ်ခေါ်တွင်အပ္ပနာအာယုန်တဲတွင်စူးစိုက်မြုပ်ဝင်စိတ်အစဉ်ခေါ်တွင်အပ္ပနာ though တအာယုံတွင်ကရှုလင်ခေါ်တွင်ဇံဟုသာတအာယုံတွင်ကရှုလင်ခေါ်တွင်ဇံဟုသာ အဲ့ဒီဇန်နဲ့အပ္ပနာဟာတမာရီတစ်မျိုးတည်းကိုပဲနာမည်နှမျိုးနဲ့ခေါ်ထားတယ်။ Now ဥပစာရတမာရီဥပအနည်း၌စာရဖြစ်သောတမာရီစိတ်တည်ငြိမ်မှုဥပစာရတမာရီဇန်ဤအနည်း၌ဖြစ်သော စိတ်တည်ငြိမ်မှုပါတယ်တော့ ဇံယင်နေ၌ဖြစ်သောစိတ်တည်ငြိမ်မှုဆိုတော့သူဟာဒီအာဒီတမာဒီဒီစိတ်ဟာအာကောင်းသလားအာသေးသလားဟမ်အာကောင်းသလားအာသေးသလားအာကောင်းတယ်ဒါကြောင့်ဇာနာကတ်သွားတာဗောဇာနာကတ်နေပြီဆိုတော့အာမကောင်းဘူးလို့ပြောလို့ရမလားအာကောင်းတာဗောသို့တော်လည်းပဲ ဇန်အထိတော့ရောက်ပလားမရောက်သေးဘူးဇန်နဲ့တော့နီးကပ်နေပြီတဲ့အဲ့ဒါလို့ဆိုတော့သူ့လည်းပဲဇန်လောက်နိဗ္ဗာန်အားကောင်းတဲ့သမာဓိပြောတာမဟုတ်လားဇန်လောက်နိဗ္ဗာန်အားကောင်းတဲ့သမာဓိကဥပ္ပစာရသမာဓိဟုတ်ကဲ့လားကိုင်းဆိုဇန်အနီးမှာဇန် ဖြစ်ပေါ်လာဖြစ်ပေါ်လာဥပ္ပစာသမာဓိဥပ္ပစာသမာဓိဇံအနည်းမှာဇံအနည်းမှာဖြစ်ပေါ်လာဖြစ်ပေါ်လာဥပ္ပစာသမာဓိဥပ္ပစာသမာဓိဆို နောက်တစ်ခုကအဲအဲ့ဒီအပ္ပနာတမာတိဇံတမာတိနဲ့ဥပါစာရတမာတိနှမျိုးကသမထကမ္မထအာထုတ်တဲ့ယောဂီမှာရတယ်သမထကမ္မထအာထုတ်တဲ့ယောဂီရတာနောက်တစ်ခုကဥပါစာရနောက်တစ်ခုကခဏိကတမာတိ ခဏိကသမာဓိကတော့ဝိပဿနာကမ္မထာအာထုတ်တဲ့ယောဂီများရတယ်ခဏိကသမာဓိဆိုတာရှုရရှုရအာယုံမှာစူးစိုက်ပြီးခဏမြတည်တဲ့စိတ်တည်ငြိမ်တဲ့စိတ်ရှုရရှုရအာယုံမှာခဏမြတည်ငြိမ်တဲ့စိတ်ခဏမြတည်ငြိမ်တာက တမာရိယအာမကောင်းလို့မဟုတ်ဘူးရှုတာကရုပ်တရားနဲ့နံတရားပဲရှုရတာကိုဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ကရုပ်နဲ့နံမဲရှုရတာဖြစ်တော့ရုပ်ကလည်းချက်ချင်းဖြစ်ပြီးချက်ချင်းပြက်သွားတာပဲနံကလည်းချက်ချင်းဖြစ်ပြီး ချက်ချင်းပြက်သွားတာပဲအဲ့တော့ရုပ်ဖြစ်ပေါ်လာခိုက်မှရှုလိုက်တော့ ဖောင်းနာဖြစ်ပေါ်လာခိုင်းမှဖောင်းနာရှုလိုက်တော့ဖောင်းနာပေါ်မှာစိုက်ပြီးဒီနေတယ်သို့တော်လည်းဖောင်းနာလေးပြက်သွားရင်တော့ဒီနိုင်သေးလားမသိနိုင်ဘူးသို့တော်နောက်တစ်ဖောင်းဖြစ်ပေါ်လာရင်တော့နောက်တစ်ဖောင်းပေါ်မှာစိုက်တည်တယ်အဲ့တော့ရုပ်ဖြစ်ပေါ်လာခိုက်မှရှုလိုက်တော့ဖောင်းနာဖြစ်ပေါ်လာခိုက်မှဖောင်းနာရှုလိုက်တော့ဖောင်းနာပေါ်မှာစိုက်ပြီးဒီနေတယ်သို့တော်လည်းဖောင်းနာလေးပြက်သွားရင်တော့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 အဲ့တော့တည်နေတဲ့စိတ်ကလည်းပဲပထမယုတ်ဖြစ်လာတည်လိုက် ပြက်သွားနောက်တစ်ခါနောက်တစ်ယုတ်ဖြစ်လာတည်လိုက်ပြက်သွားနောက်တစ်ခါတတိယယုတ်ဖြစ်လာတည်လိုက်ပြက်သွားအဲ့ဒါလို့ဆိုတော့ तू ဘေးပြန်သေးလားမပြောင်းအာယုံပေါ်မှာပဲဆက်ခါဆက်ခါစိုက်ပြီးတီးနေတာမဟုတ်လားအဲ့ဒါလို့ဆက်ခါဆက်ခါစိုက်တီးနေတော့ကပဗန္ဒသမารိခေါ်တယ်ဆက်ခါဆက်ခါစိုက်ပြီးတီးနေတာ ရုပ်အာယုံပေါ်မှာထို့လူနာအာယုံပေါ်မှာလည်းဒီလိုပဲတည်တည်တယ်အဲအဲ့ဒီပါဗနာသမารိဆိုတာခဏိကသမารိအဆက်ဆက်ကိုပါဗနာသမารိလို့ခေါ်လိုက်တာပါဗနာသမารိလို့ခေါ်လိုက်သို့တော်လည်းပါဗနာသမารိကအသုံးနဲ့တယ်ခဏိကသမารိကတော့အသုံးများတယ်ဒီတော့ဖြစ်တိုင်းဖြစ်တိုင်းသောဆက်ခက်ဆက်ခက်ဖြစ်နေတဲ့ ဖြစ်တိုင်းဖြစ်တိုင်းသောရုပ်ပေါ်မှာစိုက်စိုက်တည်ငြိမ်နေတယ်ဖြစ်တိုင်းဖြစ်တိုင်းသောနာမ်ပေါ်မှာစိုက်စိုက်တည်ငြိမ်နေတယ်ဆိုတော့သူဘေးလွင်အောင်မလားမလွင်တော့သူ့ကိုတည်ငြိမ်တဲ့စိတ်လို့မခေါ်နိုင်ဘူးလားသို့တော့တအာယုံတအာယုံအနေနဲ့တော့ကြာကြာကြီးတည်လို့ရသလားဘာကြောင့်မရသလဲအာယုံကပြက်ပြက်သွားလို့ဟုတ်ကဲ့လားအာယုံကပြက်ပြက်ပြီးပြောင်းလဲပြောင်းလဲသွားလို့တအာယုံထဲမှာတော့ ကြာကြာကြီးတည်လို့မရဘူးခဏပဲအာယုံဖြစ်ပေါ်ခိုက်ကလေးပဲအဲ့ဒီအာယုံမောတည်လိုက်တယ်အဲ့ဖြစ်ပေါ်ခိုက်ကလေးတည်တာမှုခဏိကသမာဓိလို့ခေါ်တာခဏိကသမာဓိခေါ်တော့ဟိုရင်ကတော့အင်္ဂလိပ်ကတော့အဲ့ဒါကို momentary concentration လို့ခေါ်တယ်အင်္ဂလိပ်ဝါသနာပါတဲ့ပုဂ္ဂိုလ်များပါရင်တော့မှတ်နိုင်တာပေါ့လေ momentary concentration ခဏိကသမာဓိ အပနာသမာဓိကိုတော့ absorption concentration လို့ခေါ်တာဇန်သမာဓိကိုတော့ fixedness concentration လို့ခေါ်တယ် fix fixedness အာယုံကိုကတ်နေတာလွတ်ကိုမလွတ်တော့ဘူးအဲ့ဒါ fixed အဲ့ဒါကို noun နံပုတ်ဖြစ်အောင်လို့တော့ fixedness အဲ့ဒါဇန်သမာဓိခေါ်တယ် ဥပစာရသမာဓိကိုတော့ neighborhood concentration လို့ခေါ်တယ်သူကနှမျိုးဘာသာပြန်တယ်တစ်မျိုးကတော့ neighborhood concentration neighborhood ဆိုတာ neighbor ဆိုတာယောဂီတို့သိပါတယ်ပါတော့အိမ်ကြီးချင်းဒီသမာဓိကလည်းဇံရဲ့အိမ်ကြီးချင်းလေဟုတ်ကဲ့လားဘာရဲ့အိမ်ကြီးချင်းလဲအဲဇံရဲ့အိမ်ကြီးချင်းဆိုတော့သူကနေပါမဟုတ်ဘူးလား ဒါကြောင့်သူကို neighborhood concentration ဥပစာရသမารိအဲ့ဒါကိုတမျိုးခေါ်သေးတယ် access concentration access ဆိုတာသွားလို့ရတဲ့နေရာသွားလို့ရတဲ့လမ်းကိုအဲ့ဒါဥပစာရသမารိရပြီဆိုရင်တော့နောက်တိုးလိုက်ပြီဆိုဘယ်ရောက်သွားမလဲဇန်ရောက်သွားမှာပေါ့အဲ့တော့ဥပစာရသမารိဟာဇန်ကိုသွားရလမ်းမဟုတ်ဘူးလား အဲ့ဒါကြောင့် excess concentration လို့ဒီလိုလဲခေါ်တယ် neighborhood concentration လည်းခေါ်တယ်ထားကြပါစို့ဒီတော့အခဏခဏိကတမာရိဟာအာယုံ ဖြစ်ပေါ်ကခဏမြာခဏမြာတည်တဲ့တမာရိဖြစ်တော့အာကောင်းသလားအာမကောင်းဘူးလားကောင်းတာပေါ့ကောင်းလို့မလို့ ဆက်ခါဆက်ခါဖြစ်တဲ့အာယုန်တိုင်းအာယုန်တိုင်းအထမမပြတ်ဆက်ဆက်ပြီးတော့သူကတီးသွားတာမဟုတ်လားအဲ့ဒါအားကောင်းတာမဟုတ်လားအဲ့လိုမပြတ်ဆက်ဆက်တီးသွားရင်စိတ်ဖြူစင်မလားညစ်မဲမလားဖြူစင်တာပေါ့တစ်ဆက်တစ်ဆက်တည်းတည်ငြိမ်သွားပြီဆိုတည်ငြိမ်တဲ့စိတ်ထဲလောဘဒေါသမောဟကိလေသာဝင်အောင်မလားမဝင်တော့ဘူးမဝင်တော့စိတ်ဖြူစင်တယ်ဒါကြောင့် ဝိပဿနာတရားအာထုတ်တဲ့ပုဂ္ဂိုလ်မှာတဲ့ခဏိကတမာရီအာကောင်းရင်တဲ့စိတ်စင်ကြယ်တယ်တဲ့စိတ်တဝိသုဒ္ဓိဖြစ်တယ်ဒါတကယ်ကြိုးကြိုးစားစားအာထုတ်တဲ့ယောဂီတွေကိုတွေ့သိပါတယ်တခါတည်းမှာစိုက်ပြီးငြိမ့်ပြီးတီးနေတာဘာကိုမှမသိဘူးရှုအာယုံနဲ့ရှုစိတ်ကလေးပဲဒါလေးပဲရှိနေတာအဲ့ဒါတခါတခါတွေ့ရပေါ့ အဲ့ဒါခဏိကသမာဓိအားကောင်းနေတာပေါ့အဲ့လိုရှုသက်သက်သာသာနဲ့ရှုရင်ရှုရင်နဲ့စိတ်ကလေးကငြိမ်နေတဲ့အခါကျတော့အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟဝင်သလားဝင်တော့စိတ်မဖြူစင်ဘူးလားအဲ့ဒါကိုစိတ်တဝိသုဒ္ဓိခေါ်တယ်ဝိသုဒ္ဓိခေါ်နှစ်ပါးမှာစိတ်တဝိသုဒ္ဓိဆိုတာဒုတိယဝိသုဒ္ဓိပဲအဲ့တော့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်မှာ အဲ့ဒီခဏိကသမာဓိအားကောင်းရင်စိတ်တဝိတုဒ္ဓိဖြစ်တယ်စိတ်စင်ကြယ်တယ်သမထအားထုတ်တဲ့ပုဂ္ဂိုလ်ကြတော့အပ္ပနာသမာဓိရရင် ဖြစ်စေ ဥပစာရသမာဓိရရင် ဖြစ်စေ စိတ်စင်ကြယ်တယ်စိတ်ထဲမှာလောဘဒေါသမဝင်နိုင်တော့စိတ်စင်ကြယ်တယ်ဒါကြောင့်သမထကမ္မထအားထုတ်တဲ့ပုဂ္ဂိုလ်များကြတော့ ဥပစာရတမာရိရရင်လည်းစိတ်တဝိသုရိဖြစ်တယ်။အပ္ပနာတမာရိရရင်လည်းစိတ်တဝိသုရိဖြစ်တယ်။ဟုတ်ကဲ့လား။ဝိပဿနာယောဂီကြတော့ဘယ်လိုတမာရိနဲ့စိတ်စင်ကြယ်နိုင်စိတ်တဝိသုရိဖြစ်နိုင်လဲ။ခဏိကတမာရိနဲ့ဖြစ်နိုင်တယ်။အဲ့တော့ကိုအားထုတ်တဲ့အခါမှာတတိထားကြည့်ပါခုနလိုပဲ။ စိတ်တည်ငြိမ်နေပြီးတော့အထုတ်လို့ကောင်းပြီးရှုမှတ်တာကလည်းသူ့လိုလေးလေးရှုမှတ်လို့စိတ်ကလည်းဘယ်မှမလွတ်ဘူးဒီအာယုံလေးမှပဲစိုက်ပြီးတည်လို့စိတ်ကလေးကလည်းကြီးလို့ဖြူလို့အဲ့ဒါလိုဖြစ်နေတယ်အဲ့ဒါမျိုးတစ်ခါတည်းရမတွေ့ဘူးလားအဲ့ဒါဟာစိတ်တဝိသုရိဖြစ်နေတာတဲ့ဘာကြောင့်လဲဆိုတော့ခဏိကသမารီအားကောင်းလို့ဟုတ်ကဲ့လား အဲ့ဒါသေးသေးချာချာသဘောပေါက်အောင်မှတ်သားရတယ်ဘာကြောင့်လဲဆိုတော့တချို့လူတွေကဝိပဿနာသုဒ္ဓဝိပဿနာခေါ်တယ်သုဒ္ဓဝိပဿနာဆိုတာဝိပဿနာတက်တက်ဝိပဿနာတက်တက်ဆိုတာသမထမဖက်ဘူးအဲတချို့အာထုတ်တာတော့ပထမသမထကမ္မထအာထုတ်တယ်အာထုတ်လို့ဥပ္ပစာရသမารီလောက်သို့မဟုတ်အပ္ပနာသမารီလောက်ရပြီဆိုတော့ ယုံနဲ့နံပြောင်းယူလိုက်တယ်ဝိပဿနာကူးလိုက်တယ်လို့ဆိုတော့ယုံနဲ့နံရှုတာကဝိပဿနာယုံနဲ့နံပြောင်းယူလိုက်တော့အဲ့ဒီတမာရီမျိုးအဲ့ဒီကမ္မထာကဘာခေါ်လဲဆိုတော့သမထရှေသွားရှိသောဝိပဿနာအဲ့လိုခေါ်တယ်သမထရှေသွားရှိသောဝိပဿနာပါဠိကသမထပုပ္ပင်ကမဝိပဿနာတဲ့ပါဠိစကားလုံးက သမထပုပ္ပင်သမဝိပဿနာအဲ့တော့သမထရှိသွားရှိသောဝိပဿနာဆိုတာသမထအရင်အာထုတ်တမာရီအာကောင်းမှဝိပဿနာကို ကုယုံနဲ့နံကိုရှုဒီလိုကိုအဲ့တော့တမာရီအာကောင်းတော့စိတ်တဝိသုရိဖြစ်တယ်စိတ်စင်ကြဲသွားပြီစင်ကြဲတဲ့စိတ်ထဲမှာပါဝင်တဲ့ဉာဏ်ဟာထက်တယ်ထက်တော့ရုပ်ရှုရင်ရုပ်ရဲ့ သဘာဝသိတဲ့နာရှုရဲ့နာရဲ့သဘာဝသိတယ်ဒါကြောင့်စိတ်တဝိသုဒ္ဓိဖြစ်မှစိတ်စင်ကြယ်မှ သမထအာထုတ်တဲ့ပုဂ္ဂိုလ်ကသမထကမ္မထလက်လွတ်ပြီးတော့ဝိပဿနာပွားတယ်ဝိပဿနာပွားတယ်ဆိုတာယုံနဲ့နာကိုရှုတယ်အဲ့ဒီသူစိတ်တဝိသုဒ္ဓိဖြစ်တဲ့အချိန်ဟာဘယ်အချိန်လဲဆိုတော့ဥပ္ပစာရသမာဓိကိုတော်လကောင် အပ္ပနာသမာဓိကိုတော်လကောင် ရတဲ့အချိန်ဟုတ်ကဲ့လား ဘယ်သမာဓိရတဲ့အချိန်လဲတခုခုတော့နှစ်ခုလုံးရမှာမဟုတ်ဘူးအဲ့ဒါသမထကမ္မထာအာထုတ်သူလားဝိပဿနာကမ္မထာအာထုတ်သူလားဟုတ်ကဲ့လားဒီတော့အဲ့စိတ်တဝိသုဒ္ဓိဖြစ်လို့စိတ်စင်ကြယ်တော့သူကဝိပဿနာပြောင်းရှုလိုက်တယ်အဲ့ဒါကိုသမထရှေသွားရှိသောဝိပဿနာ ပါဠိက သမထပုပ္ပင်ကမဝိပဿနာနောက်ဝိပဿနာတက်တက်ရှုတယ်တန်းပြီးတော့စထိုင်လိုက်ကြတဲ့ကယုံနဲ့နံတစ်ခုကိုထင်ရှားရရှုတယ်သမထကမ္မထာနဲ့သမာဓိထူထောင်မနေတော့ထူထောင်မနေတော့ဘဲနဲ့တခါတည်းတန်းပြီးယုတ်ရှုနံရှုထင်ရှားဖြစ်ပေါ်တဲ့ယုတ်ထင်ရှား ဖြစ်ပေါ်ရဏရှုတဲ့ပုဂ္ဂိုလ်ကိုသုဒ္ဓဝိပဿနာ အာထုတ်တဲ့ပုဂ္ဂိုလ်ခေါ်တယ်အဲ့ဒီသုဒ္ဓဝိပဿနာအာထုတ်တဲ့ပုဂ္ဂိုလ်သမထအာမထုတ်တော့ဘဲနဲ့တန်ပြီးယုံနဲ့နံကိုတခုခုရှုတဲ့ဝိပဿနာယာနိကပုဂ္ဂိုလ်ကြတော့ဘယ်အခါမှသူစိတ်ဓာဝိသုဒ္ဓိရနိုင်သလဲ ခဏိကသမာဓိအာကောင်းတဲ့အခါရတယ်ဟုတ်တယ်မဟုတ်လားခဏိကသမာဓိအာကောင်းတဲ့အခါရတယ်ခဏိကသမာဓိအာကောင်းတဲ့အခါစိတ်စင်ကြယ်တယ်စိတ်တဝိသုဒ္ဓိဖြစ်တယ်အဲ့ဒီအတိုင်းပဲသူကတော့ဘာမှပြောင်းလဲမနေဘူးစရှုကြတဲ့ကလည်းရုပ်ရှုနာမ်ရှုရှုတယ်အဲ့ဒီစိတ်တဝိသုဒ္ဓိဖြစ်ချိန်နဲ့ယုံနာရှုတာပဲဖြစ်ပြီးတော့လည်းယုံနာမဲရှုတာပဲ ယုံနာမဲ့ရှိတော့သူ့စိတ်ကစင်ကြယ်သွားပြီဆိုတော့ရှုတဲ့ယုတ်ရှုတဲ့နာရဲ့သဘောမှမသိဘူးလားသိတယ်အဲ့ဒါဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်အဲအဲ့ဒီအတိုင်းသူဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်သုတ္တနာမှာအထက်မြင်မြင်တက်ပြီးတွေးသွားတယ်စဉ်းစားဆင်ခြင်ရတာမဟုတ်ဘူးတွေးတွေးသွားတာစဉ်းစားဆင်ခြင်ရင်စိတ်ဓာမယဉာဏ်ခေါ်တယ်ဒါဝိပဿနာမဟုတ်ဘူး ရှုရင်ရှုရင်နဲ့တမာရီအားကောင်းလို့ရုပ်ရဲ့သဘောနာမ်ရဲ့သဘောအမှန်တိုင်းတွေ့တွေ့တွေ့တွေ့သွားတာမှ experience ဖြစ်သွားတာမှအဲ့ဒါမှဝိပဿနာဉာဏ်အဲ့ဒီဝိပဿနာဉာဏ်ကပထမဝိပဿနာဉာဏ်ရဲ့အခြေခံနှစ်ပါးဆိုပြီးတော့နာမရူပပရိစ္ဆေဒဉာဏ်နာနဲ့ရုပ်ပိုင်းပိုင်းခြားခြားသိတယ်။နောက်ဒုတိယသူလည်းပဲအခြေခံဉာဏ်ပဲ။ ဒီပစ္စယပရိက္ခညာအကြောင်းနဲ့အကျိုးသိတဲ့ညာတွေ့တဲ့ညာနောက်တတိယသမသနာညာရုပ်နဲ့နာမ်ကို အနိစ္စဒုက္ခအနတ္တသဘောအနေနဲ့ဆင်ခြင်သုံးသပ်သောညာလို့ဒီလိုအဓိပ္ပာယ်ရတယ်သို့တော်လည်းပဲဆင်ခြင်သုံးသပ်နေရတာမဟုတ်ဘူးတည်ငြိမ်မှုတမာရီအားကောင်းတဲ့အခါမှာစိတ်က ရုပ်ရဲ့သဘောနာမ်ရဲ့သဘောတွေ့တွေ့တွေ့တွေ့သွားတာအဲ့တွေ့တာကိုဝိပဿနာညာသို့တော်လည်းပဲကိုကဘ ਹੁ တုတ္တရှိထားရင်တော့တွေ့ဖို့တွေ့တာတွေများလာရင်တွေ့တာတွေပေါ်မှာဆင်ញင်တဲ့သဘောလေးတော့ရံဖယံခါဖြစ်တယ်အဲဒီဆင်ញင်လို့သိတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောလဲဒါတမသနာညာမယ်သို့တော် တွေ့ထားတဲ့အတွေ့ပေါ်မှာမူတဲပြီးတော့ဆင်ခြင်မှဒါဝိပဿနာဒီလိုမဟုတ်ဘဲနဲ့ဘာမှမတွေ့သေးဘဲနဲ့ဗလာကြီးဆင်ခြင်နေရင်ဟာမမြဲဘူးခဲ့ဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမမြဲဘူးဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအနေစာဒုက္ခအနတ္တအနေစာဒုက္ခအနတ္တနဲ့အဲ့ဒါလို့မဖြစ်ဖြစ်အောင်ဆင်ញင်တာကတော့ဝိပဿနာဉာဏ်မဟုတ်ဘူးအဲ့ဒါကတော့စိန်တမယဉာဏ်ခေါ်တယ်ဝိပဿနာဉာဏ်မဟုတ်ဘူး အဲတွေ့လာလို့တွေ့တဲ့အပေါ်မှာဆင်ញင်တယ်ဆိုလို့ရှိရင်တော့အဲ့ဒါဝိပဿနာဉာဏ်ပဲဆင်ញင်တော့ဆင်ញင်တာပဲအဲ့ဒါဝိပဿနာဉာဏ်ပဲသို့တော်လည်းယောဂီမှာတော့ကိုဉာဏ်ရှိလောက်ကြဲကြဲပြန့်ပြန့်ဆင်ញင်စဉ်းစားနေရင်တော့တမာရီပြတ်သွားရောမတွေ့တော့အဲ့ဒါကြောင့်ဆင်ញင်တဲ့စိတ်ပေါ်လာရင်ဆင်ញင်တဲ့စိတ်ပဲရှုမှတ်တရားအာဆင်ញင်တဲ့စိတ်အားကောင်းမလား အဲဆင်ញင်တဲ့စိတ်ရှုမလို့ဆင်ញင်တဲ့စိတ်ပြောက်သွားရင်တမာရီကမပြတ်တော့အဲ့ဒါကသမသရညာတတိယညာအနိစ္စဒုက္ခအနတ္တလက္ခဏာရဲ့တင်၍ဆင်ញင်သုံးသတ်တော်ညာလို့ကျမ်းဂန်များကရေးလေရှိတယ်အနိစ္စဒုက္ခအနတ္တလက္ခဏာရင်တင်၍ဆင်ញင်သုံးသတ်တော်ညာဒါကသမသနာဆိုတဲ့စကားလုံးကိုကြည့်ပြီးတော့ပြောတာအဲ့ဒါဗလာကြီးဆင်ញင်ရင်တော့ ဝိပဿနာမဟုတ်ဘူးတွေးကောင်းကောင်းနဲ့တွေးနေတာပဲဟုတ်ကဲ့လားဗလာကြီးဆင်ញင်တော့ပါတော့တွေးနေတာပဲဝတ္ထုရေဆရာများတရားအားထုတ်ရင်အဲ့ဒါမျိုးမဖြစ်နိုင်ဘူးဟပ်ဖို့ဖြစ်နိုင်ပြီသူကအတွေးကောင်းတယ်ကိုအဲ့လိုဆိုလို့ရှိရင်တော့တရားတက်ပါမှာမတက်တော့ဘူးအတွေးထဲမှာမျောနေအဲ့ဒါသမသနာညာနဲ့ အဲ့ဒါကြောသွားတဲ့အခါကျတော့ဥတ္တရပယညာယုံနံတို့ရဲ့ဖြစ်မှုပြမှုကိုသိတာဖြစ်ပေါ်လာတာလေးတွေးလိုက်ရှုလိုက် ပြက်သွားတာမြင်လိုက် ဖြစ်ပေါ်နောက်တစ်ခုဖြစ်ပေါ်လာတာလေးတွေးလိုက်ရှုလိုက်နောက်ပြက်သွားတာမြင်လိုက်နဲ့အဲ့ဒါလို တွေးတွေးသွားတာကိုဖြစ်ပျက်ကိုသိတဲ့ဉာဏ်လို့ခေါ်တယ်အဲအဲ့လိုတွေးတာမဟုတ်ဘဲနဲ့ခုနပြောလို့အတွေးကောင်းကောင်းနဲ့တွေးပြီးဖြစ်တယ်ပြက်တယ်လုံနေရနော်ဥပဒနာညာဟုတ်မလား မဟုတ်ဘူးဟုတ်ကဲ့လားအဲ့ဒါကပညာပေါ့နော်အခုပြောတာကနာမရူပနာယုတ်ပိုင်းခြားသိတာလဲပညာပဲပစ္စယပရိက္ခအကြောင်းကျိုးသိတာလဲပညာပဲမမြဲစင်ရဲ့ပုဂ္ဂိုလ်တ attva မဟုတ်လက္ခဏာရင်တွေ့တာလဲပညာပဲဘာပညာလဲဆိုတော့ဝိပဿနာပညာဟုတ်ကဲ့လားအဲဒါသမာဓိ ဖြစ်အောင်အားထုတ်ရင်ကလျုံဏရှုတဲ့ပုဂ္ဂိုလ်ကတော့ပညာပိုင်းအထိသူ့ဟာသူရောက်မသွားဘူးလားပညာအတွက်အထူးရှုเสียလိုသေးလားမလိုတော့ဘူးတတိသမာဓိပညာတတိရှုသိနေတာသမာဓိတည်ငြိမ်နေတာပညာအမှန်တဘာဝတွေ့တွေ့သွားတာဟုတ်လားမှန်တဘာဝတွေ့တွေ့သွားတာ အဲ့ဒါသတိသမာဓိပညာပဲဒါပေမဲ့ရှုတဲ့အခါမှာဖောင်းတာရှုတယ်ဆိုဖောင်းတရွရွတရွရွဖောင်းနေတာလေးသိနေရပိန်တာရှုတယ်ဆိုတရွရွတရွရွပိန်ပိန်ကျသွားတာလေးသိနေရတယ်ပူရာရှုတယ်ဆိုတရွရွပူးနေတာလေးသိနေရတယ်အဲ့လိုမသိပဲနဲ့စိတ်ဆိုတက်တဲ့နဲ့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လောက်နေရင် အဲ့ဒါတရားဟုတ်မလားမဟုတ်ဘူးလားမဟုတ်ဘူးဘာလို့နေတာတော့အဲရွတ်ဆိုနေတာဟုတ်ကဲ့လားအဲ့တော့ရွတ်ဆိုဖို့လိုရင်လားသိဖို့လိုရင်လားသိမှပဲဆိုဟုတ်တယ်မဟုတ်လားတရွတ်ရွတ်ဖောင်းနေတာသိပြီဆိုရင်ဖောင်းတယ်လို့ဆိုတရွတ်ရွတ်ပိန်ကြတာသိပြီဆိုရင်ပိန်တယ်လို့ဆိုစိတ်ကလေးကထို့တူပဲဆင်းရဲလျှောက်တာမှာ ခြေတော့တရွေ့ရွေ့ကြတာကိုသိနေပြီဆိုရင်ကျွမ်းရတယ်လို့ဆိုလိုက်တရွေ့ရွေ့လှမ်းနေတာသိပြီဆိုရင်လှမ်းတယ်လို့ဆိုလိုက်တရွေ့ရွေ့အောက်ဘက်ချနေတာကို သိပြီဆိုရင်ချတယ်လို့ဆိုလိုက်ဟုတ်လားအဲဒါအဆိုးကလိုရင်မဟုတ်သိဖို့ကလိုရင်သို့သောယောဂီတို့စဉ်းစားကြည့်အဆိုးမပါဘဲနဲ့ စိတ်နဲ့သိုံသိုံလေးလိုက်သိမယ်ဆိုရင်အဲ့ဒီအသိအားကောင်းမှာမလားအားမကောင်းရင်တည်ငြိမ်မှုတမာရီရမလားအဲအာမကောင်းတဲ့စိတ်ဟာရှုခနဲ့ရှုခနဲ့အပြင်ထွက်ထွက်မသွားဘူးလားမေမအေမိဘကမထိမ့်သိမ့်တဲ့ကလေးလိုပေါ့မဟုတ်လားမေမိဘကဲမင်းဖာနေမင်းနေကျင်တယ်လို့နေငါတို့လည်းအလုရှုပ်တယ်မင်းငါတို့ ဂရုစိုက်မနေနိုင်ဘူးဆိုရင်အဲ့ဒီကလေးဘာလုပ်မလဲအဲခဏခဏထွက်ချင်ရထွက်အပေါင်းအသင်းမကောင်းတာနဲ့ပေါင်းမိသိမိနောက်ဆုံးကြတော့ဘာဖြစ်တော့ပြည့်ရောဟုတ်လားအဲ့ဒါမိဘကတင်းတင်းကြပ်ကြပ်မထိန်ကွလို့မဟုတ်ဘူးလားအဲ့တော့ဒီသိတဲ့ရှုစိတ်ကလေးအဲ့ဒီရှုစိတ်ကလေးကိုလည်း အာယုံကိုသေးသေးချာချာသိအောင်တင်းတင်းကြပ်ကြပ်မှအာမပေးဘူးဆိုရင်သူသိတာပေါ့မနေဘူးလားပေါ့ပြီဆိုလို့ရှိရင်ခဏခဏမထွက်ဘူးလားအဲ့တော့သူသိတာလေးအောင်နဲ့အောင်စူးစိုက်အောင်မလုပ်ရအဲအဆိုနဲ့ကူပေးရတယ်ဟုတ်ကဲ့လားအဆိုကတော့တရားမဟုတ်သို့တော့သူနဲ့ကူရင်တရားဘုခရီးရောက်တယ်ဘာကြောင့်လဲဆိုတော့ စူးစူးဆိုင်ဆိုင်သိလို့ဟုတ်ကဲ့လားအဲတချို့မှာအဲ့ဒီဒီကျမ်းဂန်ကလည်းပဲအဲ့ဒီအဆိုလေးထည့်ပေးဖို့ဆိုတာဝိသုရိမတ်တုံမှာကြာကြာနာနာပြထားပါတယ်အဆိုထည့်ပေးဖို့ဆိုတာအဲ့ဒါကိုသဘောမပေါက်တော့အဆိုဆိုတာမလိုဘူးသိယုံသိယုံသိမှဖြစ်တယ်လို့အဲ့ဒါလို့ယူဆပြီးတော့သိယုံလေးသိယုံလေးလိုက်လိုက်သိတယ် စိတ်တည်ငြိမ်မှမလားပြန့်လွင်မနေဘူးလားဒါပေမဲ့သိအောင်လေသိတော့စူးစိုက်မှုကမပါတော့ပြန့်လွင်မိမယ်လို့တခါကြပြန့်နေတယ်လို့မသိဘူးအာယုံကိုသိနေတယ်လို့ပဲထင်နေတာပဲအဲ့ဒီအတိုင်းလားတထိုင်လုံးထိုင်နေရင်ဘာအကျိုးရဟုတ်ကဲ့လားအဲ့ဒါပြန့်လွင်တာကိုသိလို့လားမသိလို့လား ဘာကြောင့်မသိသလဲသိမှုအာသေးလို့မစူးစိုက်လို့ဟုတ်တယ်မဟုတ်လားအဲဒါအာယုံကိုသိမှုအာကောင်းအောင်စူးစိုက်အောင်မလုပ်ရအဆိုးကူပေးရမယ်သို့တော့အဆိုးတက်တက်လည်းမဖြစ်စေရဘူးသိမှပဲဆိုနာမပဲနာတယ်လို့ရှုနာတာကို သိမှပဲနာတယ်လို့ရှုကျင်တာကိုသိမှပဲ ကျင်တယ်လို့ရှုအဲ့လိုမဟုတ်လားဟိုဦးရင်းကအဲ့အဆိုးမပါပဲနဲ့သိုံသိုံလေးလိုက်ပြီးဇိမ်လေးနဲ့သိနေတာနဲ့အဆိုးထက်ပြီးစူးစူးဆိုင်ဆိုင်သိရတာအဲ့ဒီနှမျိုးမှာဘယ်ဟာကဝီရိယပူရအဲအဆိုးထက်တာကဝီရိယပူရတယ်ဟုတ်တယ်မဟုတ်လား အစိုးမထက်ပဲနဲ့သိုံလေးကဝိရိယလိုသလားမလိုဘူးအဲ့ဒီတော့လူပြင်းနေရှုတာဘယ်လိုရှုတော့အစိုးမပါပဲရှုတာပေါ့မဟုတ်ဘူးလားအစိုးမပါပဲရှိတော့ဘာကြောင့်လဲဆိုတော့အစိုးလေးထက်ပြီးစူးစူးဆိုင်ဆိုင်လှုပ်လိုက်ရမှာကိုဝိရိယလည်းထုတ်လိုက်ရမှာကို तू မထုတ်ချင်ဘူးအားထုတ်တယ်ဆိုတာ तू အားမထုတ်ချင်ဘူးမဟုတ်ဘူးလား အဲအသက်သာခိုးတာမဟုတ်လားအဲအဲ့ဒီတော့လိုအပ်တဲ့တရားပြည့်စုံနိုင်ပါမလားဟုတ်ကဲ့လားအဲ့ဒါသဘောပေါက်ဖို့လိုတယ်တချို့အဲ့ဒါသဘောမပေါက်တဲ့အခါကျတော့သက်သာရာလိုက်ပြီးသိုံလေးသိုံလေးရှောက်သိကြတယ်တရားမကြခင်ကအမေရိကနေတဲ့ဗီယက်နမ်မှာလေးတယောက်ပြန်သွားတယ် အဲ့ဒါသူကတခြားတနေရာမှာ အထုတ်ခဲ့တော့စိတ်အဆူမပါဘူးအဲ့လိုသိုံလေးသိုံလေးအဲသူတော့အစတော့ဩသိုံလေးသိုံလေးကကောင်းတယ်ဆိုပြီးသူအဲ့ဒီသွားအထုတ်တာပဲလက်တွေ့အထုတ်လိုက်တဲ့အခါကျတော့တက်တာရာပဲရှိတယ်ခရီးကမရောက်ဘူးတော့သဘောပေါက်လာတယ်အဲ့ဒါနဲ့ဒီလာတယ်ဒီလာတော့လေသူရိုးရိုးလျှောက်ပါတယ်သူအဲ့ဒီမှာအထုတ်တာ သိုံနေသိရတယ်စိတ်အဆိုမပါဘူးဒါကြောင့်မို့သူ့တမာရီမဖြစ်ဘူးတဲ့နောက်တစ်ခုကအဲ့ဒီမှာအသေးစိတ်အမူအရာမရှိရဘူးတဲ့အသေးစိတ်အမူအရာမရှိတော့ထိုင်တာနဲ့ဈဉ္ညာလျှောက်တာမှတပါစိတ်တွေကလျှောက်လွဲ့လွင့်ပြီးပြေးနေတာအဲ့ဒါကြောင့်အားမရဘူးအဲသူများမရှိရင်ငါအသေးစိတ်အမူအရာရှုမယ်ဆိုပြီးရှုလို့လည်းမဖြစ်ဘူးတဲ့ဘာကြောင့်လဲဆိုတော့အသေးစိတ်အမူအရာရှုရင်ဖြေးရနေရတယ် မဖြေးပဲမနေပဲရှုလို့မရဘူးတဲ့ဒါပေမဲ့အဲ့ဒီကယောဂီတွေဟာအကုန်လုံးကမြန်းနေကြတာကိုတယောက်ကသွားဖြေးလို့မရဘူးတဲ့အဲ့ဒါနဲ့သူဒီမှာတော့အသေးစိတ်အမူအရာအထူးပြုဆက်ရှုရတယ်ဆိုတော့သူလာအထုတ်ပါတယ်ဆိုမှဒီမှာတလခွဲလောက်အထုတ်သွားတာဟိုဆိုလိုတာကတကယ်လိုချင်တဲ့လူကြတော့တကယ်လှုပ်ချင်တယ်လေတကယ်လှုပ်ချင်တော့ခရီးရောက်တာကိုပဲသူတို့လှုပ်ချင်တယ် ခိမရောက်ဖဲတက်တာတာကိုသူတို့မလို့ချင်ဘူးအဲ့ဒါပြောတာဟာတို့တို့တရားလည်းပဲရောက်တော့အေးအေးအေးဟုတ်ပြီအဲ့တော့တမာရီ၃မျိုးမှာအဲ့ဒီတမာရီဖြစ်အောင်ကသိုံလေးသိရသလားစိတ်အဆူထဲမှာအဲ့ဒီတမာရီမျိုးရသလားအဲအဲ့ဒါကြောင့် စိတ်အဆူလေးထည့်ရမယ်သို့တော့စိတ်အဆူတက်တက်လည်းမဖြစ်စေရဘူးဟုတ်ကဲ့လားစိတ်အဆူတက်တက်ကတရားဟုတ်ကဲ့လားရွတ်နေတာပေါ့နော်စိတ်အဆူကိုအသိနဲ့ဖက်လိုက်မှပဲတရားဖြစ်သွားတယ်ဟုတ်ကဲ့လားအဲဒါကြောင့်သိမှဆိုမသိပဲနဲ့မဆိုနဲ့ဟုတ်ကဲ့လား gain တော့လောက်ပြီဒီတော့ ဒီနေ့တမာတိတောင်မကုံတော့မကုံသေးဘူးနော်ပညာကစောင့်နေတယ်ခိုင်အဲ့ဒါတမာတိမကုံသေးပေမဲ့ကိစ္စမရှိပါဘူးယောဂီတို့ကဉာဏ်ထက်တဲ့ယောဂီကြိုးစားတဲ့ယောဂီတွေဆိုတော့ကိုယ့်ဟာကိုယ်သိနေကြပါပါနော်နောက်တနေ့ကျတော့ပညာပေါ့ဟုတ်လားဘယ်တော့ နဲ့ဖြာသို့မဟုတ်ပဲသောခါဟုတ်ကလားနဲ့ဖြာသို့မဟုတ်ပဲသောခါပေါ့ဒါကြောင့်ယောဂီတို့ဟာသီလသမာဓိပညာတိခါသုံးပါးကိုကြိုးကြိုးဆဆကျင့်ကြံပွားများအထုတ်နေတဲ့အခါမှာသမာဓိဖြစ်အောင်ရှုမှတ်မှုတတိကိုတစ်နေ့လုံးဆက်ဆက်အောင်ကြိုးစားရှုစိတ်အဆိုလည်းပဲအသိနဲ့ကပ်အောင်ထဲ အဲ့ဒါလိုထည့်ပြီးတော့ကြူးကြူးဆာဆာစိတ်စိတ်ဆက်ဆက်စိတ်စိတ်ရှုမှတ်ပွားများ ကြိုးစားအထောက်ကြခြင်းအပြင်ဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်ထက်ထက်တန်တန်ဖြစ်ပြီးတော့မဉဏ်ဖူဉဏ်ဖြစ် နိဗ္ဗာန်ခွင်ဝင်နိုင်ကြပါစေ။